ကျေးဇူးရှင်မဟာဗုဒ္ဓမြတ်ဆရာတော်ဘုရားကြီးမှလည်းတစ်ခါအတွင်း၌22ရက်၄လ2010ခုနှစ်တွင်ဟောကြားတော်မူသောအနိတ္တမအတိမြတ်တရားတော်သူဘုရားဟောတဲ့သေမှာပါမြတ်မောက်ဆုံးဟောတဲ့တရားနေမှာပါပဲဝေယဓမ္မသင်္ခါရပေါ်လေသာဘုရားဝိသတွေပါဟုတ်နော်ဝေယဓမ္မသင်္ခါရအပမတိနာဘာတိခ ပါဠိလိုပြောတာဟင်ဗမာလိုတော့ဖြင့်အဖြစ်ကြီးတဲ့ကြည့်လုံနေကြနဲ့အပြက်လည်းပြန်ကြည့်ကြအောင်လို့ပြောတာဟုတ်သူအဖြစ်ပဲလုံနေတာတင်တယ်ဟင်ပြက်ခုဘယ်လောက်စဉ်းစားပြီးဒီတော့လုံးသမျှလို့ကိုပြက်အောင်လုပ်တာဘယ်လိုခုရှိတော့ဟုတ်နော်ဖြစ်ခုပဲလုပ်နေကြတာသေးတယ်အဲဒါကိုအဖြစ်ကြီးတဲ့ကြည့်နေကြပါနဲ့အုပ် အပြည့်ကိုယ်တိုင်ကြည့်ကြသံပါအောင်ပြောသွားတာဆိုတော့တခါဝေယဓမ္မသင်္ခါရကိုရှိဖို့ပဲကြည့်နေကြပါနဲ့အုပ်ငေါ့လည်းပြန်ကြည့်ကြသံပါအောင်လို့ပြောတာဟင်တို့အရှိပုံပြီးကြိုးစားနေတာနောက်ပြက်ချနေတာဘသူသိတော့ဟုတ်နော်ဒီတို့အရှိဖြစ်ဖို့ပဲအဲကုန်းကျုံလုပ်နေတာနောက်ပြက်ချနေတာပဲ ဘယ်သူမှတတိထားဘူးကြာကြည့်အောင်နဲ့အဖတ်မတင်တာကိုသိစေခြင်းလို့ဆိုလို့ပြီးတော့ဝေယဓမ္မသင်္ခါရဆိုတာနေဖို့ကြီးတဲ့မကြိုးစားကြပါနဲ့။သိဖို့လည်းကြိုးစားကြပါအောင်ဆိုတာလည်းပြောတာ။ဟင်သူကနေဖို့ဘယ်လောက်နေဖို့တော့ပြတဲ့လုံးလုံးနေမှာပါဗျ။သိဖို့ကြိုးစားပြီးပြီလား။ဟင် စုပ်သေးဖို့မလိုပါသေးဘူးဗျ။သေးဖို့မပြင်ရသေးဘူးဗျ။ဟိဆိုင်တို့ဟာတွေကတော့မသေးတော့ဘူးလေလား။ဟုတ်ကလားဗျ။သေးမှာဗျ။သေးကြမှာလေ။ဟင်မွေးရနေပြီးရင်သေးရမှာပဲ။ဟုတ်နော်။ဒီနေပြီးရင်သေးရမှာဒါဒီကြီးလက်ခံမလို့ရပါဘူး။ဟုတ်နော်။အဲနေပြီးသေးရမှာပဲ။အဲဒီအသေးမှာတို့အသေးခေါင်းနဲ့သိခြင်းလား။ အသေးသိုးနဲ့သိခြင်းမလားအဲ့ဒါအောင်မပုပ်ပမလားဗျာဒီအဲအသေးကောင်းကဘယ်လိုတော့သူပါပေါ်တက်ပြီးမှလားပါပြောတာကိုဒီဒီတိုက်တာကြီးပေါ်ပဲသေးသေးအဲနေရာထိုင်ကောင်းနေနဲ့သေးသေးတခြားရနေနဲ့ပဲသေးသေးဟုတ်ဗျာသူမကြီးကကလေးတွေပြောခဲ့တဲ့ဟုတ်ကြိတ်တာစိတ်နဲ့ငရေစိတ်နဲ့ စရိခံစိတ်နဲ့သိရင်ဆရာပြိတ္တာလူသိတာငရဲလူသိတာစရိခံလူသိတာအဲ့ဒါအပြီးကောင်းလားပြီးပြီဟုတ်ကလားဗျာဒီဒီဘလောက်ပဲဟိုအနေကနေရာကြနေနေတို့တည်တဲ့နေရာမှာစိတ်ကအဲ့ဒီစိတ်နဲ့သိရင်အဲ့ဒါအပြီးဆိုးနဲ့သိမှာဗျဟုတ်နော်အသေးကောင်းဆိုတာကိုယ်စိတ်ကလေးကိုယ်ပိုင်ပြီးတော့ ကိုယ်ပိုင်ဘဝဖြစ်တဲ့လူဖြစ်စေနတ်ဖြစ်စေဓမ္မဖြစ်စေနော်ဟုတ်နော်ဒါတို့အောက်ဖြစ်ပုံပြောတာလေဟုတ်ဗျတကယ်လို့အရိယာရင်မာကြီးများဖြစ်ခဲ့ရင်တော့အသေးလွတ်တဲ့နိဗ္ဗာန်ပုံဖြစ်စေအဲဒီအာယုံပြုသိရင်တော့ဒါအသေးသူလားဒီကောင်းဟုတ်ကဲ့အဲဒုဟာရီယာဟောကိုအသေးသူနဲ့သိနေတာလားအသေးကောင်းနဲ့သိနေတာလား ပြောရင်တော့ဒီလိုပဲဒါရင်အခုလုပ်နေတာကအသေးဆိုးအောင်လုပ်နေတာလားကောင်းအောင်လုပ်နေတာလားဟုတ်ပါမလားဗျာဒီဒီဒီသရင်ကောက်ဒီပေါ်မနောဒီဒီတို့ပါတော့ငွေကြဲက10နှစ်အထိဆက်နေတော့ဒီအကောင်းကြီးလုပ်ခဲ့သလားအကိုကြီးလုပ်ခဲ့အာဟုတ်ကလားဟိဒီအဲ 17နှစ်က20ထိအောင်ပေါ့အဆိုးတွေလုပ်ခဲ့သလားအကောင်းတွေလုပ်ခဲ့သလားစီစီဘူဆိုးရောမထင်ဘူးဟင်34တဲ့ဘူဆိုးတော့မှာပေါ့ဒီတို့လှုပ်တာတွေအဆိုးတွေကြီးတဲ့ပဲစုံတော့အဲတော့တို့အဒီကောင်းနဲ့ပြေကြဖို့အထူးမူအပ်ပါတယ်ဆိုတော့ဒီဘုရားသာသမီး ဆရာရဲ့သားတော်သမီးတော်အမိခံထားတဲ့ပုဂ္ဂိုလ်များပြီးရင်အပြီးကောင်းလေးနဲ့ပြီးဖို့အထူးလိုအပ်ပါတယ်ဟုတ်နော်အဲ့တော့အသေးကောင်းနဲ့ပြီးဖို့ဆိုတာနေတုံးကတည်းကနေကောင်းလေးနဲ့သူကနေကြရမှာဗျဟုတ်ကလားဗျဒီအဲ့ဒီမှာသူခုနကပသာတေကြီးတဲ့ထဲမှာနေဖို့ကြီး ကျိုးမကျိုးစားကြပါဆံပါနဲ့ပေဖို့လည်းစဉ်းစားကြပါအောင်ဟုတ်နော်အဲဒါကိုဘုရားရှင်သမထ40ပြီးတဲ့ထဲကျတော့မရဏတတိကမ္မထာလို့ဆိုပါတယ်ဟုတ်နော်မိမိရဲ့ပြည်ချင်းတရားကိုအဖန်တလဲလဲအောင်မိနေဆင်ခြင်းနေတာကိုမရဏတတိလို့သာလို့သုံးပါတယ်သမထ40ထဲမှာတပါးပါဝင်ပါသမထ40ဆိုတာ စောင့်နေတဲ့ကိလေသာမျိုးကိုငြိမ်းသတ်ဖို့ကိုသမထပုံပါတယ်ဟုတ်နော်မိကိုလိုက်လာရေးမဟုတ်ဘူးလားဟုတ်နော်တို့ဒီမှာလဲဟိုကြိုက်စိတ်ကိုနိုင်တာကြောက်စိတ်ကြီးပဲမရဏသတိနဲ့ပြည်ပြီးနဲ့ကိုအဲမိမိကြီးနဲ့နေတဲ့မောဟစိတ်ကိုတို့ကပြည်ပြီးနဲ့လှန့်ပြီးပြုတ်ပြရဟုတ်နော်ကြိုက်စိတ်နဲ့မိမိကြီးနေတဲ့စိတ်ကိုတို့ကဟော စီပီးနဲ့ပြပြီး၆ပြီးလှန့်ပြီးလို့ပြရမှာလမ်းကြောင်းပြရမှာဗျဟုတ်နော်ဟင်ပြီးတော့ဟိုဒေါသနဲ့မာနနဲ့အဲပူးနေတဲ့စိတ်ကိုလည်းပဲဟောမရဏတတိနဲ့၆ပြီးလှန့်ပြီးသူကလမ်းမှန်ပေါ်တင်ပြရမှာနော်ဟုတ်ကလားဗျအဲ့ဒါကိုမရဏတတိစာလို့တမထလို့သုံးပါတယ်တောင်းနေတဲ့မိကိုငိမ့်တမဲ့ရည်မှု စမထလို့ကိုပါတယ်ဟုတ်ကလားဗျာသေတော်တို့ငါပြီးသေးရအောင်မေအမြဲခင်ငါသေးရအောင်မေအမြဲခင်ဒုတိယထပ်ပြီးတော့ခင်ရင်ပါဦးအသေးမဦးမီတရားကဦးအောင်ကြိုးစားနေဟုတ်နော်တရားဦးမတို့အသေးကောင်းမှာဟုတ်ဗျဟိဟိတရားမပါရင်တို့ခုနကညကပြောတဲ့ပြိတ္တာတွေတို့ ငရဲသေးတို့တတိခံသေးတို့တရားမာလိအသေးဆုံးနဲ့တရားမာလိဟုတ်နော်အဲ့တော့သူကအသေးကောင်းနဲ့သေးခြင်းနဲ့ဆိုရင်တရားကလက်ဦးမှုအထူးလိုအပ်ပါတယ်ဟုတ်နော်ဒီဒီစိတ်ကိုတရားကတို့လက်ဦးထားရမယ်ဟုတ်ကလားဗျဆောင်းငါပြီးသေးရအောင်မယ်ငါပြီးသေးရအောင်မယ်အမြဲသင်ခြင်းပါသင်ခြင်းပါများလို့ ကိုတရားမဲ့အကြောင်းကိုသိလာရင်ကြောက်စေဒီကြောက်ကတန်ဝေခါကြောက်ပြီးပြောတာနော်ဒီတန်ဝေခါကြောက်ကြောက်ပါလိမ့်မယ်ဒီတန်ဝေခါဖြစ်လာပါလိမ့်မယ်အဲဒီငါတရားအောင်မယ်လို့သင်ခြင်းလို့အဲဒီကြောက်ပိတ်တန်ဝေခါစိတ်ပေါ်လာတဲ့အချိန်မှာအသေးမဦးဘူးတရားကဦးအောင်ကြိုးစားမယ်ဒါလေးအရေးသင်ကြည့်ကြသံပါဒီ အောင်သောအသေးကောင်းနဲ့ပြီးခြင်းနဲ့ပြောလို့လေဟုတ်ကလားဗျာအဲတော့သူဖရာလက်ထက်ကသူပုံကြီးဆောင်ကြအောင်စုအာလဝီတီတော်ရှိပါတဲ့ဗျာအဲဖရာရှင်ကစင်နေရာကနေပြီးတော့ဒီသတ္တာကြီးကြွလာသဘောပဲကြွလာတော့ အဲ့ဒီအာလဝီကြီးရဲ့အနီးမှာအက္ကလာသေးဒီလို့သာလို့သုံးပါတယ်။ဇီဒီဆိုတာတို့ဒီညီပေါက်ဘုရားကိုပြောတာမဟုတ်ဘူး။အများကိုးွယ်တဲ့ညောင်ပင်ကြီးကိုဟုတ်တော့အဲ့ဒါကိုသေးဒီလို့သုံးပါတယ်။ဘုရားကြီးအဲ့ဒီမှာတရင်သုံးနေတော့ခိတ္တတရင်သုံးတဲ့အချိန်မှာအာလဝီကြီးလူဒီသားများကလည်းဘုရားကြွလာတဲ့နောက်ပါသံဃာဒီနေ့ဒီဆိုတော့အဲသူ့တဲ့ငါပြေးလာကြတာဟုတ် ကြီးလာအဲ့ဒီကြီးလာတဲ့ထဲမှာသမီးငယ်လေးတယောက်ပါတယ်သူ့ကိုတို့သာလို့တော့ပေတကာရဒေတရာလို့မှတ်တမ်းတင်ပါတယ်မြန်မာလိုတော့ရကန်းယုံပိုင်ရှင်ရဲ့သမီးပေါ့ဗျာနော်ဟင်သူတို့တို့အများဆုံးသုံးတော့ရကန်းသမလေးလို့ပဲသုံးလိုက်ပါတယ်နာတော့ရကန်းယုံပိုင်ရှင်ရဲ့သမီးငယ်လေးပါကြည်တော့စိတ်ကောက်တခုနေမှာပေါ့လေဟုတ်နော် အဲ့ဒါလေးလည်းပါအဲ့တော့ဘုရားရှင်ကဒီမရဏပတိကမ္မထံကိုဟောပါလေသူပါလားဓမ္မလက်ဆောင်ခေါ်နော်သူစီလာပြီးတော့ဘူးတဲ့တွေ့တဲ့ဟိုတော့ပိဋကဓမ္မလက်ဆောင်ပြီးမရဏပတိစေတာတို့စေသမီးတို့မရဏပတိကိုဖြီးဖြန်းကြပါဒီဆိုတော့အဖာမှပွားကြပါ ကျင်းဖန်ပွားကြပါများတဲ့များအောင်ပွားကြပါဒါဘုရားပထမဆုံးနှိုးတော်တဲ့စကားလေးအဲအဲ့လိုနှိုးတော်ပြီးတော့တခါပွားရခြင်းရဲ့အကျိုးကိုလည်းထပ်ပြောသေးတယ်ဟုတ်နော်ဒီဘာလို့ပွားမှလည်းမေးမှမဟုတ်ဘူးလားဒီဘုရားထမမေးတော့စိတ်ထဲကတော့ဘာလို့များပွားခိုင်းပါလိမ့်မလဲငြိမ်းပါပဲဟုတ်ဗျာအဲတော့မရဏတတိကမ္မထာကို စိတ်ချမ်းတဲ့ပုဂ္ဂိုလ်ဟာဝေဒူကြီးတကောင်အဝေးကပြေးလာတာကိုကိုကဒုထောက်ပြီးကြည့်နေတဲ့လူလူပဲဟိဝေဒူကြီးအဝေးကပြေးဟိုလောလဲလောလဲနဲ့လာတာကိုကိုကအဝေးဒီနာကဒုထောက်ကြည့်ဟုတ်ကောအဲလိုဒုထောက်ကြည့်နေတော့မွေလာမန်းကိုကျိုးတင်သိနေတဲ့အတွက်ကြောက်စိတ်မရှိလက်ထဲမှာလည်း ဒုအာဟုပါဘူးပါနော်ပါနော်ဒုအာဟုကလည်းပါပါဘူးပြီးတော့မွေးလာတာအဝေးကမြင်နေတဲ့အတွက်ကျူတင်မြင်နေတဲ့အတွက်ကြောင်သေးကြောက်သိမရှိဘူးဟုတ်နော်ကြောက်သေးကြောက်သိမရှိဘူးတဲ့လားအဲလိုလာတော့အဲဒီငွေကြီးအနာနာရောက်တဲ့ခါကျတော့ခေါင်းအေးအေးနဲ့အဲဒီငွေကြီးကိုဒုတ်ကလေးနဲ့ခွေးလမ်းခွေးကိုပေါ်ပစ်ပြီးတော့ ကိုလန်းကိုတွားရသလိုတဲ့နော်ဘုရားပေးတဲ့ဥပမာလေးစေခြင်းတရားကိုအဖန်တလဲလဲအောမိနေတဲ့ပုဂ္ဂိုလ်ငါသိရအောင်မယ်သိထားရင်စေကံနိကြဝူဒါတော့လို့ရတယ်ငါတွေးထားတာပဲကြောက်စရာလိုသေးလားလိုတော့မရဏတတိဆိုတဲ့ကတတိဆိုတဲ့ဒုက္ခတို့ကပါပြီးသားနော်ဒုလည်းပါပြီးသားတယ်လက်ထဲမှာဒုလည်းပါပြီးသားဟုတ်ကြ အဲ့တော့တရားမဲ့ဘေးနဲ့ကြုံတွေ့နေတဲ့အချိန်ကြတော့ဟိုသိုးသောကတဲ့ကငါဒါဒီတွေးထားတာပဲဒါတရားမှာအဆမ်းမှတ်လို့ကြောက်တော့ဘူးဖြစ်ပြီနော်မကြောက်တော့သေးသေးတဲ့နေရာသေးတရားရှိတဲ့ယုတ်ကဘလောက်ပြီးသွားတာကိုကကိုအာယုံပြုကြရရှိတာအာယုံပြုသွားတဲ့အတွက်တို့ပါတော့နာကြည့်ရင်ဖြစ်မယ်နော် လူဖြစ်ရင်ဖြစ်မယ်ဟိဇမာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်ဝရိယဖြစ်ရင်ဖြစ်မယ်ဒါဘုရားကပြီးတဲ့ဥပမာပါဟုတ်ကဲ့ဟိမရဏတတိပွားများကြခြင်းရဲ့အကျိုးဟုတ်ဗျာတကယ်လို့မရဏတတိမပွားတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တဲ့ဗျာမွေကြီးလာတာလဲမမြင်ဘူးဗျာလက်ထဲလဲဒုမပါဘူးဗျာ ဟုတ်ဗျာငွေကြီးလာတာလည်းမမြင်ဘူးတဲ့ဗျာဂျုံလင်းမပါဘူးတဲ့ဗျာအနာနာရှောရှောရှောရှောဆိုမှလန့်ပြီးဘယ်လမ်းမှားပြီးဘူပြေးဒီဒီပြေးရတယ်လို့တဲ့ဗျာဟိဘူပြေးဒီဒီပြေးရတယ်ဆိုတော့အာယုံမမှားနိုင်ဘူးလားမှားသွားမှာပေါ့လမ်းမှားသွားမှာပေါ့မပွားသူပွားသူမှာကိုလန့်ကိုသွားနိုင်တယ်မပွားသူ ကြောက်အားလန့်အားနဲ့ကိုလန်းကိုသွားပဲမရှိဘူးဆဲတာပြောတာလေမှန်ပြီနော်ဟင်ဒါတို့ကကလေးတွေပြောလို့ဒါကလေးတွေကြီးတယ်ဟင်ဟာလူကြီးတွေပါပါလာဘူးတို့ကကလေးတွေမှလို့ထောက်နေတာပဲဟင်တို့ကကလေးတွေမှလို့ထောက်နေတာဗျဟင်အဲဒီမှာ ကျန်တာတွေကတော့ဘုရားဟောတာကြားလိုက်ရင်ပဲရှိပါတယ်မသိလိုက်တာဘူးနော်အတန်ကတော့ဟိုပြောရင်ကြားမှာမဟုတ်ဘူးကြားလိုက်ကြတာလေအဓိပ္ပာယ်သိသိသူသမီးငယ်လေးကတော့နားဖိုက်ထောင်တဲ့အတွက်ကြားပြီးတော့ပြီးကြံနေရတယ်နော်နားထောင်တာတော့တအုပ်ကြီးနားထောင်တာလေသို့တော်ကြားယုံနာကြားသူနဲ့ ကြားတဲ့နောက်ပြီးပြီးနှစ်ဦးပွဲသွားတယ်ဟုတ်နော်ပွဲသွားတယ်အဲတော့ဟိုသမီးငယ်လေးကတော့ဘုရားတရားတော်တော်တော်ဆန်းကျယ်တာပဲဘုရားနဲ့ဘုရားတရားတော်ကအာဩတရားအလွန်ကောင်းတာပဲဒီစေခြင်းတရားလေးဒီလိုပွားနေတာနဲ့စေခြင်းကိုလည်းမကြောက်ဘူး ရှိတော့ကောင်းရာကိုလည်းရောက်ရအောင်မယ်ဆိုဒီတရားဟောလိုက်တာပဲသမီးငယ်လေးကသိကူကြံအသိကြံနေရတာပြောတာလေသို့မဟုတ်သိသူတို့အရှိကြံနေရအေးဒီကြံသူများကတော့ဖျားလာလို့သာပြေးလာတာဖျားပြောလို့သာနားထောင်လဲအိမ်ပြန်သွားအကုန်မေ့ဗျာဟုတ်ဗျာဒီတို့ကလေးတွေပေါ့ဒီ ဟုတ်ပါမလားအခုဒီမှာဟိုဖုန်ကလေးကြီးများမရပါလားဒီဒီဖုန်ကလေးကြီးများများမရမှာအဲ့ဒီမှာသမီးငယ်လေးကအဲ့ဒီဖင်ရဟောတဲ့နေ့ကပါပြီးတော့ဒီငါတရားမယ်ငါတရားမယ်ဘာလို့လို့လုပ်ချင်တာလို့ငါတရားမယ်တတိမချဘာဖြစ်လို့တော့ကိုယ်တော်လည်းမထဘူးဆံတော်လည်းမကိုယ်ဘူးသိနေတာပဲလေဒီဒီသူကသာ ဒီနေ့ရှုတင်ရတယ်လေစိတ်ကျင်းတရားကနေ့လည်းမရွှေညညလည်းမရွှေဘူးတော့သူသိကျင်းတဲ့ချိန်ဒီမှာဟုတ်နော်ဒုက္ခသာနေ့ရွှေညအရွှေလောက်ထားကြဒီကျင်းကမရွှေဘူးဗျဒီဒီနေရာတော့မတည်တင်သေးပါဘူးလို့သိချင်းမှမရှိဘူးဗျတွေ့တဲ့နေရာတတ်မှာဗျတို့ဟုတ်နော်ဒုက္ခသာနေ့ရွှေညရွှေနဲ့ဟုတ်တယ်ဟဲ့စောပါသည်ပါအောင်မှာ ဇေပါသေးပါအောင်မှခင်ဆုံးနော်ဒီလောက်နဲ့တော့မသေးနိုင်သေးပါဘူးပါအောင်မှခင်ဟင်ပါအောင်မှပါအောင်မှဟင်အဲ့တော့မိမိကြီးနဲ့တို့နေဖို့ပဲလုပ်နေတာသေးဖို့ဘယ်သူမှလုပ်ဘူးလောက်လားဟင်နေဖို့ပဲလုပ်နေတာသေးဖို့ဘယ်သူမှလုပ်ဘူးဟုတ်ဗျာအဖြစ်ကြီးတဲ့ကုန်းလုံးနေတာအပြက်ကိုဘယ်တော့မှပြန်မကြည့်ဘူးဟုတ်နော်ပြီးတော့ရှိတာဒီမဲတင်နေတာနောက်ဘာမှပြန်မကြည့်ဘူး ဆုံးနော်ဆုံးနော်မိနေကြမိနေကြဆုံးပြအဲ့တော့ဒီချင်းတရားကိုအမြဲတတိပေးအဲ့တော့သမီးငယ်တွေကအမြဲတတိပေးတော့ဘလောက်ကြာတော့သုံးနှစ်ကြာသွားတယ်သုံးနှစ်လုံးလုံးနော်ဒီချင်းတရားဒီချင်းတရားအဲ့ဒီချင်းတရားဒီလောက်ဒီအောင်မိနေတဲ့ပုဂ္ဂိုလ်ဟာသူ့မှာကြောက်စိတ်ဆိုတဲ့သံဝေကမရှိနိုင်ဘူးလား ရှောင်းစိတ်တံဝေခရှိနေရင်ကြိုက်စိတ်ဝင်နေဦးမလားလုတ်ပြာရှိတာလုတ်မှာဟင်ကျိုးတော့အကြိုက်နဲ့မလုတ်တော့ဘူးဒိတာစိတ်တော့မရှိတော့ဘူးထင်နော်ဟင်ဟင်ဒိတာအလုတ်မလုတ်တော့ဘူးထင်တယ်နော်ရှောင်းစိတ်ကြီးလာရင်ကြိုက်စိတ်မဝင်နိုင်ဘူးလေဟုတ်ကလားဒီကြိုက်စိတ်အားကြီးနေလဲမကြောက်တော့ဘူးလေကြောက်စိတ်နဲ့ကြိုက်စိတ်ကဆန့်ကျင်ပဲလေဟုတ်ကလားဗျ အဲတော့သူကကြောက်သိကြည့်နေတဲ့အတွက်စိုက်စိတ်သူ့မှာမရှိဘူးဟုတ်နော်ခံစားခြင်းခံစားလိုက်တဲ့အာယုန်တွေခံစားပါတယ်ဒုက္ခသာဒုက္ခသာတာပါပဲသို့တော့သူ့စိတ်နဲ့သူခံစားတယ်စိုက်စိတ်နဲ့မခံစားဘူးသို့မဟုတ်ပြိတ္တာစိတ်နဲ့မခံစားဘူးဟုတ်နော်ပြိတ္တာအလုပ်ကိုမလုပ်ဘူးဟုတ်နော်သူဥပမာပေးရရင်သေတံအကြခံဖို့ရာ ဆင်အားသူကြီးဖုံးဖြတ်တဲ့ပုဂ္ဂိုလ်တယောက်ရာဇဝတ်သားတယောက်ဟာဘလောက်ပဲနေရနေရမရွှင်တော့ဘူး။ဆက်တရားမှာရသွားရပိုင်းတန်လို့လေ။ဒီဒီဒီသွားသူ့ကိုသေတံပေးပြီးသားဟုတ်။ကိုလည်းမရဏတတိကမ္မထာပြီးပြန်တဲ့ပုဂ္ဂိုလ်ဟာသေတံပေးဟိုအမိထခံထားလို့မဖြစ်နေသေးတယ်။ဟိဟိကြိုက်သိမရှိတော့ဘူး။ကြိုက်သိမရှိတဲ့အတွက်ကြိုက်သိရဲ့ဆန့်ကျင်ဘက် စံပြန်ဖြစ်တဲ့မုံစိတ်ပေါ်ရှိနေတယ်ကြည့်တော့နော်ကြည့်တော့နော်သူတို့သူငရဲလုံလုံးမှာငရဲလုံလည်းလုံတော့ဘူးလားဟုတ်နော်ဒီပြီးတော့သူသိချင်းတရားပေါ်မှာပဲအဖန်တလဲလဲအောင်းမိတ်နေတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးတွေပြီးကြောက်ပြီးဒါကကြက်ဟိဒါကဝက်ဟိနဲ့အပြင်းအာယုန်တွေလိုက်ပြီးကြက်သားအောင်မလား ဒီလိုလိုတွေးခံလို့လည်းမလုပ်တော့ဘူးနော်ဟုတ်နော်ဘုံလုံးပြီးသွားတယ်နော်ပေခြင်းတရားလေးတစ်ခုခိုင်းလိုက်တာနဲ့ဟုတ်ကြဒီပေခြင်းသူဘဝကလွတ်ချင်ရင်ပေခြင်းတရားပွားများသမ်းပါဒါပြောရမှာတင်တယ်ဒီပေခြင်းသူကခုနကသုံးခုကဟိုကြိတ်တာအလုပ်လုပ်တယ်ငရဲလုပ်လုပ်တယ်တရိခါလုပ်လုပ်တယ်နေတုန်းကဒီတိုင်းလုပ်ရင်သေတော့လေ ရိတ်တာတွေသိရမယ်ဟုတ်နော်ငရဲတွေသိရမယ်သိခံတွေသိရမယ်ဒီလိုထင်ပါလားဒီအခုဒီမရဏတတိဓမ္မတာပြကြလို့သံဝေကရနေတဲ့ပုဂ္ဂိုလ်ကြောက်စိတ်ဝင်နေတဲ့ပုဂ္ဂိုလ်ဒီသုံးခုရှိအောင်လားအဲမရှိရင်ဟောအောင်အဲတော့ဘုရားရှင်ကဇီတဝန်ကျောင်းတော်ကနေပြီးဒီကနေ့ဘသူချွေရပါမလဲ ဆဲတာပေါ့အများအားမနေ့၄နာရီဆင်းရင်ပါလေအဲ့ဒါကျွတ်ထိုက်တဲ့ပုဂ္ဂိုလ်များဆင်းရင်တဲ့အချိန်မှာ၄နာရီရလေအဲ့တော့အဲ့ဒီသမီးငယ်လေးရင့်နေတာကိုတော့မြင်နေနော်ဒီမရဏတတိတခုကမ္မထာပြပြနာနဲ့သူစိတ်ရင့်နေပြီလေဟုတ်နော်စိတ်ရင့်နေတယ်ဆိုတာသူပါတော့အဲမရဏတတိကမ္မထာတရားအောင်မယ်တရားအောင်မယ်တရားအောင်မယ်ဒါမှတ်နေတဲ့ပုဂ္ဂိုလ်ဟာဒါသီလသိက္ခာပဲတရား ဒါသိခါတင်ဒီလာလေပါဏာတိပါတာဒီလာမဟုတ်ဘူးနော်သိခါတင်ဒီလာဒါဟုတ်နော်ဒီအဲ့လိုသိရအောင်မဲ့သိရအောင်မဲ့မှတ်နေလို့သိရမဲ့အကြောင်းတဲ့စိတ်နစ်နေရင်သမာဓိပေါ့မဖြစ်နိုင်ဘူးလားမဖြစ်နိုင်တာပဲဆက်သိပြီးတဲ့နစ်နေလို့ရှိရင်သိခြင်းအကြောင်းကိုကိုယ်ခန္ဓာမှာအဲခြေကတည်တည်တည်သွားတယ်နောက်ကအတိတ်တွေကပြန်ပြန်ပွားပြီးတယ်နော် ကြည့်ပါစက်တကံတွေကြည့်ပါခန္ဓာဖြစ်တွေကြည့်ပါနော်ရှေ့ကတတုတ်သေးလိုက်ရင်နောက်ကပြန်စားထုတ်ပေးရဒါမှမဟုတ်ဒီလိုနေနေတာအမြဲတမ်းပေးနေတယ်မသေးတဲ့အချိန်ရှိသလားဟင်မသေးတဲ့အချိန်မရှိဘူးအမြဲပေးနေတာဟင်ပฏิတန်ဒီယူကြဲကပေးလာတာဟုတ်နော်ဟင်အခုတော့သူ့အသေးလို့လို့လားဟင်သူ့ ဆိုသာပြောပြောရင်တစ်စက္ကန့်မှာရုပ်ကတိပေါင်း6000နဲ့ပြတ်သွားတာကတိပေါင်းတော့စိတ်6000မဟုတ်ဘူးကတိ6000ဒီစိတ်ပြေသွားတာပြေသွားတဲ့စိတ်ပေါင်းကတသိန်းနဲ့ကတိတသိန်းတော့စိတ်တဲ့ချက်ကိုဆိုတော့ရုပ်တဲ့ချက်ကိုစိတ်က18ချက်ကိုဟုတ်တော့သူတို့ချင်းကစိတ်တဲ့ချက်ရုပ်18ချက်တို့ရှုမှတ်တဲ့ယောဂီမှာ ရုပ်တစ်ချက်ပေါ်ကိုစိတ်တစ်ချက်ပဲစီနိုင်ရင်တော်ပြီ။ကျန်တဲ့စိတ်၆ချက်ကတော့အလုံးလဲမဲ့ရောက်ပြီးအလုံးချတယ်ဦးမယ်။အတွေးနဲ့အတွေးရတော့တွေးမှာပဲမဟုတ်ဘူးလား။အဲ့ဒါသူတို့အလုံးမရလို့အလုံးထွက်ကြတာဗျ။ဒီတစ်ချက်မှလို့တစ်ချက်ပြီးရင်တော်ပြီ။လုံလောက်တယ်။ဟုတ်နော်။မှတ်ကြည့်ပါဒီတဲကိုစိတ်နစ်သွားလို့ရှိရင်အပြက်တွေကိုရှစ်ပြက်ရှစ်ပြက်သေးသွားတာကိုမြင်နိုင်ပါတယ်။ ကိုကိုယ်တိုင်သေးနေတာကိုမြင်ပါတယ်ကိုကိုယ်တိုင်အလောင်းထမ်းပြီးသွားနေရတာကိုမြင်ပါတယ်ဟုတ်နော်ကိုကိုယ်တိုင်အလောင်းထမ်းသွားနေကြရတာပါဟုတ်နော်ဒီကိုကိုယ်တိုင်အလောင်းထမ်းသွားနေရတာပါဟိုးတို့ဆုံးတဲ့နေရာကြတော့အဲ့ဒါအပေဆုံးတာလို့ခေါ်တယ်သေးတာမဟုတ်ဘူးဆုံးတာသေးတာကအခုသေးနေတာဒီကိုကြတော့ဆုံးမှာနော်သူကအဲ့ခါမှာသေးတယ်လို့ထင်တာဟုတ် မဟုတ်ဘူးအဲ့ဒါဖုံးတာအပေဖုံးသွားတာဟုတ်နော်ပေးနေတာကအခုပေးနေတာဗျအဲ့တော့သမီးငယ်တွေကအဲ့ဒါသွားမြင်တယ်ဒုက္ခနာဟာဒလသပေးနေတာတွေသူသွားမြင်တယ်ဒုစာလို့တော့ပင်ကအုပ်စုခေါ်မှာပေါ့နော်အပြက်ကြီးတက်သွားမြင်တယ်ဆုံးနော်ဒီအဲ့ဒါဒီမြင်နေတဲ့အချိန်တော့ဘုရားရှင်သူ့ စစ်တမ်းဝင်တော့မယ်အဲ့တော့သူ့ကိုချိုးရမယ့်အချိန်ကြပြီဆိုတော့နောက်ပါတန်ခါများနဲ့အာလဝင်းကြီးကြွတယ်နော်ဒီဝါရာကတော့သမီးငယ်လေးကိုချုပ်ဖို့တယ်နော်ဟင်သမီးငယ်လေးအကြောင်းပြုပြီးသွားတာတခြားအတွက်သွားတာမဟုတ်ဘူးဟုတ်ဗျာအဲ့တော့သူသက်ကလာပေပြီးသွားခုနညောင်မင်းကြီးပြောကြပါလို့ဗျာအာလဝင်းမျိုးကြီးကညောင်မင်းကြီးမှာဖျားရှင်တဲ့နောက်ပါတန်ခါကြီး 900ကြွလာတယ်ကြွလာတယ်ကြာတော့မြို့သူမြို့သားများကအဒီဟဲ့အလွန်ဟဲ့ဒီတရားကြွလာတယ်ဆိုတော့သူကငါနေမှာပေါ့ဗျာလူလူလူကူသူကူနာပီနာနေကြမှာပေါ့ဗျာအဲဒီရကန်းပဲမာလေးကမလာပြစ်ကူးတယ်ဒီသူ့ဘူလာသူ့မသွားပြစ်ကူးနော်လာတာကသူ့ဘူလာတာနော် သူကအဲ့ဒီမှာမသွားဖြစ်ဘူးဖြစ်ပါဖြစ်လို့တော့သူ့ဖေရဲ့ကားယုံကဒီကနေ့ဟောက်ပဲကိုပေးရမယ်အထည်သွင်းရမယ်လေသုတ်ရအဲ့ဒီဖောက်ပဲကိုအထည်သွင်းဖို့ရာအတွက်လိုအပ်တဲ့ရက်ဖောက်ကိုသမီးငယ်လေးကိုအိမ်ပြန်ပြီးတော့ဆိုတို့ရက်ဖောက်ပေါ်မှာလုံးနေထည့်တဲ့ဟာလေဒီရက်ဖောက်နော်အဲအဲ့ဒီရက်ဖောက်ဘာပေါ်မလို့ရက်ဖောက်ကြီး ရက်ဖောက်ရောက်တယ်ဟုတ်ပြီရက်ဖောက်ရောက်တယ်ဟုတ်ပြအဲ့ဒီရက်ဖောက်ရောက်တဲ့အလုပ်လုပ်နေရတာကြည့်ဆရာရှင်စီတဲ့သွားကြည့်တို့တော့အဖေသူမှလည်းကြောက်သူကအဖေအုပ်ထိန်မှုအောင်နေရတာကိုဟုတ်နော်ရခိုင်ရတာအဖေသူထိခိုင်ရတာအဲ့တော့ဘုရားကျွမ်းလာတယ်ဆိုတော့ဘုရားရှင်စီသွားကျင်တာလဲအလွန်ကြီးတယ် သို့တော့အဖေးကူမှလည်းကြောက်ဟုတ်နော်ဆရာဒီရပေါ်မှာဒီနေ့ရောက်မပြီးလို့ရှိရင်ဟိုကအထေပြမှာမဟုတ်ဘူးအထေပြမှာမဟုတ်ရင်အဖေးမဆူနိုင်ဘူးလားဆူမှာပဲရိုက်တဲ့ရိုက်မှာပဲအဖေးအုပ်ထိမှုမကင်းသေးတဲ့သမီးဖြစ်တဲ့အတွက်အဖေးကြောက်လို့သွားကျင်တာမသွားနိုင်ဘူးဟုတ်သို့တော့သူသိရတော့မှာအချိန်ပိုင်းကျန်တော့ပါနော် နော်သူသေးဖို့ကအချိန်ပန်းမြေကံတော့တယ်ရက်တောင်မရှိတော့ဘူးနော်သူသေးဖို့ကအချိန်ပိုင်းကံတော့တယ်သူကတော့ပြန်အဖေခိုင်းတဲ့ရက်ဖောက်ရောက်ရတော့ဟုတ်တယ်လေတော့သေဖို့လောက်လားလောက်သေးဘူးနော်နေဘူးပဲခုချိန်ဒီသင်္ကန်းနေနေပြီဒါတောင်းအဲနေဘူးပဲလုပ်နေတော့ဟင်ဒီပေါင်းပြောတယ်မထင်နဲ့နော် စပွေပေါင်းပြောတယ်ဗျာထင်မလားဟင်ဟင်သူပေါင်းပြောတယ်ဗျာထင်မလားလို့ဘိုးကဟင်ဟင်အချိန်မိုင်းသေးတော့မှာအဲ့ဒါသူကအဲ့ဒီသူဒီမှာတိမှတိပဲနဲ့သူဒီမှာအချိန်ကိုသူတိမှမတိပဲဆက်မတိတော့အဖေကူမှာကြောက်တဲ့အတွက်ရက်ပေါက်ပဲကိုရောက်ကမန်ကရန်ရောက်ပြီးတော့အဲ့ဒီသူ့ဖေရဲ့ရခန်းယုံက အဲ့ဒီညောင်ပင်ကြီးကနေဖြတ်သွားအောင်ပါဆိုရုပ်ပြင်နဲ့တူပါတယ်နော်ညောင်ပင်ကြီးနာကဖြတ်သွားအောင်ကဲတော့အဲ့ဒီရက်ဖောက်ကမန်ကရန်ရောက်ရလာတဲ့ရက်ဖောက်ကိုအဖေဒီကိုအရင်ပြေးပြီးပို့မယ်။ဟောတော့ဖေသူမှာကြောက်တာ။ခွာရရက်တရားမရှိလို့စောင့်နေရရင်ဖေကသူတော့မှာကျင်းအောင်။ဟုတ်သိသူအဖေကြောက်တဲ့ဆိုအဲ့ဒါပြေးပို့မယ် ရှေးဖို့ပြီးအဲ့ဒီကပြန်လာမှဆရာနာမယ်သူသိဘူးကိုကအဲ့ဒီပိုတော့ကိုသေမှာသေမှာကဟုတ်နော်ကိုတုံးသေမှာဆရာတော်ဘုရားရှင်တို့မြည်သည်မျက်လွာချပြီးသူတရားသူတဲ့ဟောပိဒါကိုကြည့်လိုက်ကြည့်တာမရှိဘူးဟုတ်နော်အဲ့ဒီသမီးငယ်လေးလာတော့ မြင်တဲ့နေရာကသာဘုရားကလေပင်းကြီးထောင်းပြီးသူ့ပဲကြည့်နေတယ်ဟေးလေပင်းကြီးထောင်းပြီးသူ့မျောကြည့်နေတဲ့သဘောပေါ်ဗျာလာတာကသူ့ကိုလာတာကိုလာတော့ကတည်းကသူ့ကိုလာဟုတ်နော်လာတော့ကတည်းကသူ့ကိုလာအဲ့ဒါသူကသူသူ့ဖေအုပ်ထိန်သူကြောက်တဲ့အတွက်အဲသူ့ကိုလာတာသူ့ပြည်သူ့ပေးမလို့လာတာသူက ဟိုမယူနိုင်ဘူးလေဆယ်တော်ပေးခြင်းတဲ့ဘက်ကလေပင်းကြီးထောင်ကြည့်နေရဆယ်တော်ဘုရားရှင်တို့မြည်ဒီဒီလိုကြည်ရိုးထုံးစာမရှိဘဲနဲ့ရှိရင်ဒါငါ့ကိုဝင်စေခြင်းလို့မိမှာပဲမဒီတတိဝင်လာဟုတ်နော်ဘုရားရှင်ဒီလိုကြည်ရိုးထုံးစာမှမရှိဘဲနဲ့အခုသူမြင်တဲ့နေရာကနေပြီးသူအဲမျက်စိတစ်ဆုံးလိုက်ကြည့်နေတော့ ဘုရားရှင်တို့မြည်ဒီပဲဒုက္ခမှဒီလိုကြည့်တာမဟုတ်ဘူးဒါငါဝင်ပြီးခြင်းလို့ကြည့်တာနေမှာပဲအဲရဖောက်တော်မူနဲ့ကမန်ကရံဝင်ပြီးဘုရားနာရောက်မေးနော်အဲဒီမေးတာဒီတို့ဂျိတ်တာဝင်တဲ့ပုဂ္ဂိုလ်များနဲ့ပြောရင်ကမ္မထာဖြစ်တာသူကမ္မထာဖြစ်ပါနော်ဟင်ကမ္မထာဖြစ်ပါ မေးတာနဲ့ကမ္မထာစိတ်ကအတူတူသမီးဖေကလာတယ်လေလို့ဒီနော်ဒါကမ္မထာစိတ်ကသူ့တမာတိဘယ်လောက်ရှိတယ်သူ့ပညာဘယ်လောက်ရှိတယ်လဲသိပါဟုတ်နော်ဟုတ်နော်အဲ့ဒါသိတာအဲ့တော့မသိပါဘူးအဲ့တော့နောက်ကပွားပြီးပွားပြီးဖြစ်ကုန်တယ်အိမ်ကလာတာအိမ်ကလာတယ်တော့မပြောဘဲနဲ့ပဲ့ထင်ညှင်းနဲ့ဟိဟိ အသူနဲ့မပွားသူဘယ်တော့ပွားသွားတယ်လဲဟောပွားသူကတော့သမီးဘယ်ကလာလို့မသိပါဖေ။ဒီမပွားသူကတော့အိမ်ကလာတာပဲ။ဟုတ်ပြောဘယ်တော့ကွာတော့ဟင်ဟင်တို့ကလေးတွေနဲ့ဘယ်တော့ကွာတော့အာလူကြီးနဲ့ပြောလို့မရပါဘူးကလေးနဲ့ပြောမှရမှာသူလည်းကလေးပြီးတော့ကလေးပဲထောင်းရမှာဟုတ်နော်ဟင် ဒီဒုကလေးတွေနဲ့ဘလောက်กว่าတော့ဒီဒီတခါဒုတိယမိကုံမေးတယ်ဘယ်ပြမှာလဲဟာဒီကလေးတွေလည်းမသိတော့ဘူးတဲ့ဟုတ်ကလားကျဲသူတို့မသိတာကရမ်းမသိတာနေမှာပါဗျာအဟုတ်မသိတာလားရမ်းမသိတာလားဟင်ရမ်းမသိတာနေမှာပါဗျာဟိုရကန်းသမားမသိမျိုးရောဟုတ်မှမရှိပါဘူးဟင် ရကန်းသမားမသိမျိုးကဟုတ်လို့လားမဟုတ်ပါဘူးဗျာသူတို့မသိတာကလေးမသိတာကတမျိုးရကန်းသမားမသိတာကတမျိုးပါဗျာဟင်အဲတော့ဖရာကတတိယမေကုံမိတယ်မသိဘူးလားသိတော့သိတယ်ဖရာဟုတ်ကလားဟင်ဟင်အဲတော့တခါတတိယသတုထမေကုံမိတာ ਨੇ ဟုတ်ပြီလို့လားဆိုဟုတ်တော့လည်းမသိပြန်ဘူးဖရာ အဲဒီမှာအာလဝိပြည်သူပြည်သားကဖယားကိုကောင်းကောင်းမလျှောက်ဘူးဘက်နဲ့ညနဲ့အရွယ်တိုက်လျှောက်တယ်ဆိုတော့ထအော်တာဗျဟုတ်နော်သူကတော့တရားဖြစ်တာနော်အဲဒီလေးကုံဟာတရားဖြစ်တာတရားဖြစ်တာသူနာနေကြတိုင်းမနာနဲ့သူကတော့သူကိုယ်တိုင်မရဏတတိကမ္မထာပြချမ်းတာတော့သူကိုယ်တိုင်အပြည့်မြင်နေတော့သူကိုယ်တိုင်ဒီလာလဲပြည့်နေတာဒီလာပြောတာနော် ရှင်းနေတဲ့ဒီလာရှိတယ်ဒီနေတဲ့သမာဓိကျင့်တဲ့နေရာဒီနေတဲ့သမာဓိရှိတယ်ဒီတဲ့နေရာအကြောင်းကိုသိနေတဲ့ပညာလည်းသူ့မှာရှိပြီးသားဟုတ်နော်ကျင့်နေတော့သူကတော့ပညာနဲ့ဖြေတာနော်သူကသိခါနဲ့ဖြေတာဟုတ်နော်ဟိုအာလိုဒီသူဒီသားများကသူတို့မှာသိခါမှရှိတယ်ကျင့်မှမဖြစ်သေးဟုတ်နော်အဲတော့ကလေးမလေးတယောက်နဲ့တစ်မျိုးလုံးနဲ့ စတိပဋ္ဌာဖြစ်တယ်ဟုတ်နော်ဒီဟုတ်နော်အဲတရားနဲ့တမျိုးလုံးဆိုရင်ဘသူကဘာလုပ်သူဟိဒီဘသူကလွန်လို့အဖို့တရားနဲ့တမျိုးလုံးဆိုဘသူကလွန်လုံးဖို့ဟိဘယ်လိုဖို့ဟိတော့ဖြည့် တယောက်နဲ့တစ်မျိုးလုံးဘယ်သူလွန်တော့အဘယ်လိုဘယ်လိုဘယ်လိုဟုတ်ကလားအဲသူသူတို့လည်းအာလဝီမျိုးတွေတခါကြီးရဲ့အဲအာလဝီမျိုးတွေမူဒီလိုပြောတာဟုတ်နော်အဲဟင်ဒါတွေလည်းအာလဝီမျိုးတွေနေပါဟင်ကိုကတိလို့ဖြေတာလေကိုကမတိလို့ညာနာလေတစ်မျိုးလုံးကတယောက်ကတိလို့အတိတိုင်းဖြေနေတာလေ ဟင်အကျင့်ပါလို့ပြီးလို့ဖြေနေတာခိုးကမသိလို့ရနာဘသူလုံးလို့ကိုအားသာလဝိသားတွေပြောလို့တဲ့သူပါပဲဟင်ဒီအဲ့တော့ဘုရားရှင်ကအများနာအဘုဒ္ဓမဖြစ်အောင်အဲ့ဒီမှာထအင်ခိုင်းတယ်။ငါကဘယ်ကလာလို့မေးတော့မသိဘူးလို့သင်ပါလို့ဖြစ်တယ်လေ။ ဘုရားရှင်တို့ဒီဒီဟိုလောကဝတ်ခေါ်တယ်ပေါ့ကြွားတယ်ပြောတော့လောကုတ်ပေါ့ဘုရားကဟိုဘာလို့မိတ်ဆက်တဲ့စကားခေါ်မလားအဲဘယ်ရွာကလာတယ်ဘယ်မြို့ကလာတယ်ဘသူတွေလဲဆိုတာမိတ်ဆက်တာလေဘုရားရှင်ကအဲ့လိုမေးလေးမိတာအဲ့တော့ဘေဘဝကလာတယ်လေလို့မေးတယ်ထင်လို့သမီးဘေဘဝကလာမှမသိလို့မသိဘူးလို့ထင်ပါတယ်ဒီအဲဘုရားကမှန်တယ်သမီးလို့ပြော ရှိဒါလည်းမှန်သွားပြီဘယ်ပြန်မှလဲဆိုတော့ဟောမသိပါလို့ဘာလို့ဖြေတယ်နော်တို့ဂတိ၅မျိုးဘယ်ဂတိဘယ်ဂတိသွားမှမှတို့မှသိတယ်နော်သိမှသိတယ်တော့ဘယ်ဘဝရောက်မယ်ဘယ်ဂတိလာမယ်ဆိုတာသမိမသိတဲ့အတွက်မသိပါဘူးလို့ဖြေတယ်ဆိုင်ငါဖျားက မသိဘူးလားလို့မေးတော့သမီးကသိတော့သိတယ်ဆိုတာဘာလို့ဖြေတာလဲမှန်မှန်သေရမှာတော့သိတယ်နော်သေရမှာတော့သိလို့သိပါတယ်ဖြေတာဒါအဖြစ်တကယ်သိလို့လားဆိုတော့မသိဘူးလို့ဘာလို့ဖြေတယ်သေရမှာသာသိတာသေခြင်းမသိဘူးနော်သိခြင်းသိမလို့တို့သိတယ်သိနိုင်ဘူး ကျိုးကျင်မသိနိုင်တာငါမျိုးလို့သူစာကားပူထားတာဟုတ်တို့အသက်ဘယ်လောက်နေရမလဲသိသိနိုင်ဟုတ်ဘယ်နာဘယ်ယောဂနဲ့သိရမလဲတို့သိနိုင်ဘယ်ချိန်သိရမလဲကာလသိပြီးတော့တို့ကိုကြီးဘယ်မှာချထားကြရမလဲမသိဘူးဟုတ်ကဲ့ပြီးတော့တို့ဘယ်တိကြားမလဲမသိဘူးအဲ့ဒါကျိုးကျင်ပြီးမသိနိုင်တဲ့ငါမျိုးလို့စာကားသုံးတယ်ဟုတ်ကြအဲ့ဒါကြောင့်အဲမသိပါဘုရားလို့ ဆယ်ဖြည်တာပါလို့ဘုရားရှင်သာတို့ခေါ်တော်မူလေဆိုလိုတာတော့ဒီသမီးညာရဲ့နေပြီးငါဟောရင်ရမယ်ဆိုတော့ဟုတ်နော်ဒါဆိုသူကြိုးထိုက်တဲ့ပုဂ္ဂိုလ်မှန်းနေပြီထင်တယ်ခေါ်လိုက်ရင်ကျုံမဲ့ပုဂ္ဂိုလ်အဲ့ဒါခေါ်လိုက်ရင်ကျုံမဲ့ပုဂ္ဂိုလ်ဟုတ်မဟုတ်ဘူးအဲ့ဒီလေးချက်နဲ့မရဏပတိကမ္မထာသိချတဲ့ပုဂ္ဂိုလ်ကိုစစ်ထားဟုတ်နော်ဟုတ်နော်ဒါဖရာလက်ထက်ကသစ်သွားတာပြောတာပါ ဒီအဲ့ဒီခါကြမှာတရားဟောတာလေဒီအန်ဒီဘူတော့အယံလောကောကနုပိထဝိဘတ်တိတကူနောသာလမုတော်ဝအာပေါ်တက်ခါယပိတတိအဲ့ဒါလုပ်ပြီးတရားဟင်အသေးကြောက်သူများနော်အသေးဆုံးမသေးခြင်းသူများအတွက်အဲ့ဒါအလုပ်ပြီးတရားဟုတ်နော်အဲ့ဒါအလုပ်ပြီးတရားနော် စိတ်ချဤလောကထဲ၌လောကဘာတို့လူတွေပြောတာနော်တတ္တလောကလူတွေပြောတာတို့ကိုယ်နဲ့ပြောရင်တော့အိဋ္ဌဤအာလဝီပြည်သူပြည်သားတွေထဲမှာပေါ့ဟိဟိသမောအဲအယံလောကဤအာလဝီပြည်သူပြည်သားများပြီးပေါ့အာဇင်မူတော့အမိုက်ကားနေပဲလို့ပြောဟုတ်နော်ဟင်ရှေ့မမြင်နောက်မမြင်အကားမဟုတ်ဘူးလား သမိုက်ကနေတယ်ခြေဘဝလည်းတို့မမြင်နိုင်နောက်ဘဝလည်းမမြင်နိုင်ဟုတ်နော်လက်ရှိသေးနေတာကောမြင်လို့လားဒါမှမဟုတ်အမိုက်ကနေတဲ့အရာလောကအေးအားလဝေပြည်သူပြည်သားများပြီးအာဒီဘူတော့အမိုက်ကနေတယ်စိတ်ဓာအေးအားလဝေပြည်သူပြည်သားတဲ့ဟုတ်နော်ဝိပဿနာ အထူးကျွနေသောပုဂ္ဂိုလ်ဒီတဏှုကောနည်းနည်းပဲနည်းနည်းတော့ပဲရှိသေးတဲ့တဏှုကသွားဟိုပါတာလည်းပြောလို့ရမှာပါပဲလူလည်းပါတယ်ပေါ့ဗျာဒါကိုနည်းနည်းလူလည်းပါတာပြန်ရပါတယ်ဟုတ်ဗျာနည်းနည်းပါပါပဲရှိတဲ့ပေါ့ဗျာဒီတို့ကလေးတွေကဘယ်နေလို့များများကြီးပွားထားတာကိုနည်းနည်းပါပါလား နေတဲ့နောက်ပါတယ်ပါသေးဗျနေနေပါပါဟုတ်ကဲ့လို့ဟုတ်ပါတယ်နေနေဒီမှာလားပါပါရောပါသေးတယ်ဗျဟုတ်ကလားဟုတ်ကလားအနေနဲ့ပါပါတယ်ဗျာသူဟာလေဒီဒီဝိပဿနာကိုရှာပြီးလေးပဲလုပ်နေတော့ပါပါနေဟင်နည်းနည်းနည်းနည်းသူးသူးဆိုင်ဆိုင်လုပ်ကြလားတို့မာပြီးဆရာတော်ဘုရားကြီးပြောသလိုဆို ကိုဥစ္စာကိုအများရမယ်လောကီကြီးပွားဥစ္စာကြားတယ်လို့ကိုရှာပါဟင်ဟုတ်နော်ဆိုဒီပေါ်နေသူကလည်းဒီကနေ့ဘောဒီဝင်ဝင်ကြည့်မှအင်းပြန်တို့ဝယ်လို့ချမ်းလို့ရမှာဆိုတော့သိတော့ဒီကျူးစားရဘူးလားအကျူးစားတာပဲဒီလဒီလောက်ဒီလောက်ကြည့်မှဒီနေ့ဒီလောက်ဒီလောက်ကြည့်မှအဲလိုဒီမန်ကိန်းနဲ့လုပ်သူများလေအဲ့ဒီဒီမန်ကိန်းတိုင်းကျူးစားရသလိုတဲ့ဗျ စိတ်ကိုပြီးဝမ်းလွတ်တယ်လို့လုံးရမယ်။သာမာတိဆရာတော်ဘုရားကြီးတို့ဆုံးမသွားတဲ့စကား။ဟုတ်ကလား။ကိုဟာကသာတော့ကြီးကြီးအဲမာမမဟုတ်ဘူးဗျ။လုံနေကြပုံကဘယ်လိုလဲ။နေနေပါပါအာဟုတ်ကလား။ဒီကြီးကြီးမာမမဟုတ်ဘူးလား။ဟုတ်ကလားဗျာ။ဒီ ဇေတော့ပြစ်မှာတော့များဒီတော်နေဒီမင်းကြီးအပေါ်ကြီးကိုယ်ပေါ်သွားမှာကြဒီဟင်ဝိမာဒတိအထူးရှုတဲ့ပုဂ္ဂိုလ်ဒီတလူကောနည်းနည်းပါးပါပဲအဲ့လိုရှုမှတ်တဲ့အတွက်တကူနောသာလမုတ်တော်ဝသာလမုတ်တော်ပိုက်ကွန်ကြီးကျယ်မိနေတဲ့အဲတကူနောငှက်ပြီးဟုတ်ဗျာ စေတကူနောပိုက်ကိုထဲမှာမိနေတဲ့ငှက်ဟာဇာလမဟုတ်တော့ပတ်ပိုက်ကိုကြီးကထွက်ဖို့အဘောနည်းနည်းလောက်ရှိတယ်လေဣထဤသာလဝီပြည်သူပြည်သားတွေမှာနော်တဲ့ကောနတ်ပြည်ကိုတွားနိုင်ပြီအပကောမဖြစ်တော့ပဲရှိသည်ဟုတ်လောက်ကလေးကတို့ကလောဘနဲ့ပေါင်းလို့တော့ဟိုပြိတာလို့လုံနာမဟုတ်ဘူးလား မခံချင်းသိနေတို့တော့ငရဲမဟုတ်ဘူးလားဟင်တို့တာမန်ပြီးနဲ့တို့ကျဲတိဝတိနဲ့လုံတော့တိတ်ဆံမဟုတ်ဘူးလားအဲ့ဒါဒီကနတ်ပြည်တက်มาတယ်လားဟင်အဲမဖြစ်သလောက်ဆိုတော့ဘယ်နဲ့တော့အာလုံးကြီးမှာဘယ်နှယောက်ရှိမထင်လို့ဟင်တို့တို့တို့ကလေးမရမှာကလေးဘယ်နှယောက်ရှိမထင်လို့နတ်ပြည်တက်မဲ့ကလေးနဲ့အောက်အောက်ဟင်သုံးမဲ့ကလေးဘယ်ကများမထင်တော့ အဖိုးအဖိုးရှိရလားနောက်ကလားအဖိုးရှိရကုန်မလားနောက်ကကုန်မလားဖိုးရင်မရမှာဒီဒီဒီဟုတ်ကလားဗျာတဲ့ဗျာသကူနောပိုက်ကွန်နဲ့မိနေတဲ့ငှက်ဟာဘာလမဟုတ်တော့အဲ့ဒီပိုက်ကွန်ကြီးကလွတ်ဖို့ရပြီအပကောနင်းနေလေးဟုတ်နော်အခွင့်အရေးနင်းနေလေးပဲရှိတယ်လို့ပဲ ရှိကြဤလောကရဲ့လူသားတွေမှာလည်းပဲစေကောနပ်ပြီးသူစက်နိုင်တဲ့ပုဂ္ဂိုလ်အပကောမဖြစ်တော့ပဲရှိတယ်နော်နော်ခုနမရဏတတိကမထာလို့ဘာဝနာတခုဘွားတဲ့ပုဂ္ဂိုလ်တော့ဒီကောင်းစုအဲ့တော့ဒါသမီးငယ်လေးကိုအလုပ်ပေးတရားဟောတယ်အလုပ်ပေးတရားဟောတော့သူ့မှာကပိုက်ကုန်တကွယ်သေးနော်အဖေဦးထိတ်ထားတာဖြစ်နေ ငါသမီးသာပိုက်ဘုံပိုက်ွယ်ပိုက်ွယ်ဆိုတော့သမီးရောဒါငါအဖေးပိုက်ွယ်တယ်နော်ဒိတ်ကြီးနဲ့သိမ့်ပိုက်ထားတာပိုက်ွယ်မဟုတ်ဘူးလားရကန်းတယ်မှာဒီမှာပိုက်ွက်ကလေးတဲ့ဘွက်ကိုမထွက်နိုင်တာသူဟာတွေကပိုက်ွက်ဘယ်လောက်ရှိလို့ဟုတ်ကလားဒီဒီ ဆယ်အမိဟဲ့ဒီဟဲ့ဆယ်အမိပြောရင်အမိဘက်ကကျွေးမျိုးတစ်တိုင်းလို့သံဃာတော်ငါပါညာအဖေဘက်ကလည်းကျွေးမျိုးတစ်တိုင်းလို့ပါတင်တယ်နော်ဒီတခါအိမ်တော်ရဲ့သားကြတော့အဲလင်းဘက်ကပါတယ်ကျွေးမျိုးပါနေမျိုးသံဃာရောက်မှအဲဒါကငါပါညာနဲ့လာမှာပဲဟုတ်နော်ပါမှာပဲအဲဒီဟာတွေလုတ်ကင်ကျွေးမျိုးကိုအိမ်နေနော် ရှားကြရမှာတင်နော်ပြီးတော့အလုံးအဲခိုင်းနေရှားကြရမှာတင်နော်ပြီးတော့ပြည်သူတို့စားဖို့သုံးဖို့အဝတ်သားတွေပစ္စည်းတွေရှားရမှာရှားတိုင်းအိမ်တလုံးဖြစ်တိုင်းငါအိမ်ပိုက်ွက်တင်တယ်နော်ဒိတ်ကြီးနဲ့သိမ့်ပိုက်လိုက်တာတင်တယ်အိမ်ကတော့အိမ်ပါပဲဟုတ်ရလူနေရင်အိမ်ပါပဲကျို့တော့ငါအိမ်ဆိုတော့ဒိတ်ကြီးနဲ့ပိုက်ထားမှုလားဟုတ်နော်ငါဆိုင်လို့ရငါအဝတ်သား စေငါရိတ်ခါအဲဒီမှာတော့စက်မဲ့ဘက်ကတော့ပိုက်ွက်ဘလောက်ရှိတယ်လဲဒီစက်ကြီးဘက်ကတော့ပိုက်ွက်ဘလောက်ရှိသတော့ရကန်းသမားလေးမှာအဖေဆိုတဲ့တကွက်ပဲရှိတဲ့တို့ဟာဒီနဲ့ဘယ်နဲ့တို့ဟင်အဲအဲ့ဒါလောက်ကြီးရအဲ့တော့ရကန်းသမားလေးကတော့အလုပ်ပြီးတရားအဲ့ဒီမှာငါလိုက်တယ်ထုတ်တာပဲ ငါအဖေဆိုတဲ့ဒိဋ္ဌိလေးတစ်လုံးရောက်ငါဒီလောက်ကြီးအဲတရားနာနောက်ကြနေတယ်နော်ဟုတ်နော်တရားနာနောက်ကြနေတာဒီဒီဘုရားရှင်စီကိုလာဖို့ငါနောက်ကြမယ်ဒါငါအဖေဆိုတဲ့ဒိဋ္ဌိလေးတစ်လုံးကြောင့်ငါဒီဖြစ်တာဒီဒိဋ္ဌိဒီငါဒုက္ခပေးတာဟုတ်နော်အဲဒီမှာဒီသောတာပတ္တိမဲ့ကြရတယ်ဆိုတော့အဖေနဲ့ငါနဲ့ပြတ်သွားတာပေါ့ ဖေကဖေပဲလေငါကငါပဲလေငါဖေဆိုတဲ့ပိုက်ပကြီးပြတ်ထွက်သွားတာမဟုတ်ဘူးလားဟိဆိုတော့ဒါဘာငါဒိဋ္ဌိလုံးဟိုပြတ်တာဘူးလားဟုတ်ကြလားဗျာအဲ့တော့တရားနာရင်းနာရင်းနဲ့သောတာပတိမဲ့ဒီသွားတော့ငါနဲ့အဖေပြတ်ထွက်သွားတော့အဖေပိုက်ကငါထွက်သွားပြီရှင်ဟုတ်နော်အဲဒီမှာရင်ဘုရားတရားနာပြီးသောတာပန်နဲ့ဖြစ်ပေါ်ဗျာ အဖေဒီတမ်းပြီအဖေကလည်းသမင်းကလည်းသားသာဟိုရက်တရာကလည်းမကြည့်တော့လူအိမ်ကြီးကြိုင်ပြီးနိုင်နေတာတဲ့သမီးဝင်လာတော့လန့်ပြီးဖိုးတာအဲ့ဒီမှာရင်ဝသူပြီးတရားချတာအဲ့သမီးငယ်လေးလေဒီဒီသူဒီမှာအချိန်ပိုင်းရှိတာနော်ဒါဖရာလာလို့သူနတ်ပြီးရောက်တာဖရာမလာတော့ရောက်ဘူးဟုတ်သလားဗျာဒီ ဆရာတော်တို့စကားပြီးတည်ထားတာပါတော့နေဖို့ကြီးကြိုးစားနေတဲ့ပေဖို့ကြိုးစားကြအောင်ရဒုက္ခလေးတွေကြိုးစားပြီးသလားဟုတ်ကလားဗျာသာကနာတွေတော့မသိဘူးတို့ကကလေးသိတော့ကလေးပဲဖိငေါ်ပါဗျာဟင်အဲ့တော့သူဖျားလက်ထက်တုန်းကတော့အန်ဒီဘူတော့အရန်လောကောဆိုတာ အာလဝီပြည်သူရှိရောက်နေတဲ့အာလဝီပြည်သူပြည်သားတွေကိုအရာလောကအီလူသားတွေလို့ပြောတာတို့အခုနဲ့တဲအောင်ပြောလိုက်ရင်တော့အရာလောကဤကလေးတာတကာတကမတွေပြီးဘူးဘာသာပြန်ကောက်မကောက်ဟိအရာလောကဤကလေးသူကလေးသားများပြီးဘူးဟုတ်နော်အန်ဒီဘူတော့ဘယ်လိုတော့ဟိဟိအမိုက်အကန်းတွေ သမိုက်ကန်းကရိုးရိုးကန်းလားကြောင်ကြောင်ကန်းလားဟင်အာဒီဘူတော့ကြောင်ကြောင်ကန်းနေကြီးတယ်ပဲအဲ့လိုဘာသာပြန်လဲရတယ်ကြိုက်မကြိုက်ဒီကြိုက်သွားတော့တတ်နိုင်ပြီဗျာသူကတော့မှန်ပါတာပြန်လိုက်တာဟုတ်ဗျာဒီသေသာဤကလေးသူကလေးသားများတဲ့မှာဝိပဿတိအထူးကျမှသူသည်ကျန်လို့ကော နည်းနည်းပါးပါးပဲဟင်ကြီးကြီးမားမားလားနည်းနည်းပါးပါးလားဟဲ့ဒီဟာဒီလိုဆိုဣထဤကလေးဒီထဲမှာပုတ်ရဝိပါဒတိအခုခန္ဓာကိုအထူးကျွမ်းမှတ်နေသူသည်တဏှုကိုမဖြစ်တော့ပဲနည်းနည်းပါးပါးသူမဖြစ်တော့ပဲပြောဟုတ်တယ်နဲ့ အဲလိုဘာသာပြရင်ကြိုက်မတိုင်းဒီလေးမှန်ကြံတာကြိုက်သွားတာတော့တတ်နိုင်ဟုတ်ဗျာဟုတ်ဗျာဒီဒီလိုဆိုရင်ဟိုတကူနောပိုက်ချင်းမိနေတဲ့ငှက်ဟာဘာလမဟုတ်တော့ပိုက်ကုန်ကလွတ်ဖို့အပကောမျောလင်းချက်မရှိသလို မချစ်တော့လေဟိုကျိုးတွေများပြီးတော့ရှိကြမလားမသိဘူးတို့တော့မှတော့တွေးတတ်ပါတယ်ကောင်းကင်ဘိုင်ကြီးတွေလေကောင်းကင်ဘိုင်ကြီးတွေဒိုဒိုဒိုတော့ကဘာလို့ဟိုညကိုကျိုးရိုက်တာကျိုးရိုက်တာဒီမှာဒီပင်မှာကျိုးတွေအများကြီးရှိတယ်ဆိုတာညနေသိရဝင်ကနေနေဝင်ကနေလိုက်ရှားတယ်ဂျာလို့ရှိပြီးဆိုရင်ကောင်းကင်ဘိုင်ကြီးမဲရာမလို့ဝါလုံးကြပြနှစ်ပြအကောင်30လောက်ရှိတဲ့ဘိုင်ကြီးရ တောင်30လောက်ဆိုတော့အွက်ဒီဘယ်လောက်များမယ်ထင်လို့အများကြီးကအဲ့ဒါကြီးကိုဟိုပြန်စီခြင်းနဲ့ဘက်မှာထောင်ထားရတယ်ဗျ။ဝါလုံးကြီးနှလုံးနဲ့နော်ဒီတစ်ဖက်ကနေပြီးတော့မီးရောင်ပြပြီးတန်ဖုံးပြီးပြီးလှန့်ထုတ်ကြရတယ်။အဲဒီမှာကြောင်အားလန်အားနဲ့အိပ်ပျော်နေတဲ့ဂျိုးတွေထပ်အမြန်တော့အဲဒီကောင်းလေးပိုင်ကြီးနဲ့တိုးတိုးပြီးတော့အောက်ကျတာ။အောက်ပါလည်းကြီး ဟိုမှာတော့ရလေအောက်ကြတော့တလူကြီးနော်အဲဒီတလူကြီးတဲ့အဲ့တော့တလူကြီးတဲ့ရောက်နေတဲ့ဟာပြန်တက်ဖို့ခေါ်လွယ်သလားဘေးထွက်ဖို့ခေါ်အဲဒါပြောတာတကူတော့ပိုက်မိနေတဲ့ငှက်ဟာဇာလမှုတော့ပိုက်ကူကရုပ်ထွက်ဖို့အဘောဤဝအဘောကိစ္စတိဤဝနည်းနည်းလေးမျောလင်းချက်မရှိသလိုလို့ပြောကြပါဘူးရဲ့ နည်းနည်းဆိုတာတော့မျောလင်းချက်ရှိဘူးထင်တယ်ဒီလောက်ပိုက်တဲ့ကဘယ်လိုလုပ်တိုးမှာလဲတော့ဟင်ပြီးတော့လင်းအောင်ရှိတာမဟုတ်ဘူးအမောင်ကြီးနေ့ဆိုရင်တမျိုးတိုးနိုင်တယ်ပေါ့ကိုကညအမောင်ကြီးအမောင်လဲကတိုးရမှာဟုတ်ဗျာဟင်ဒီတို့ဟာဒီဟောအဖို့ကလေးကြီးမရမှာဘယ်နဲ့တော့အဖို့ကလေးကြီးပိုက်ွက်ကဘယ်လောက်ရှိတော့ရပါတယ် ဟုတ်ကလားဗျာကောင်းပြီမနှပြန်ပြန်အမှာတော့ဘိုက်ကအတောင်30လောက်လား40လောက်လား50လောက်လားဟိဟိဟုတ်ကလားဗျာဟင်ဒုပိုက်ွက်တွေကဟင်ဒိတ်စီနဲ့သိမ့်ပိုက်ထားတာလေနဲ့မှလူဟုတ်သူ့ဟာသူထိုင်မနေတဲ့ပြည်စီလေးကိုကလူချင်းလိုသွားပြီးတော့ဈေးမိໃຈသေးဖြစ်ရလားငါပြည်စီ စိတ်ကြီးနဲ့သိမ့်ပိုက်လိုက်ပြီလေသူကသူနေတဲ့ဆိုင်ပေါ်ကပစ္စည်းပါကိုလုတ်ထားတာလည်းမဟုတ်ပါဘူးဟုတ်နော်တကယ်လို့ကိုကြိုက်လို့ဝယ်ဝယ်လာပေါ့သို့တော်ရောက်လာရင်ပစ္စည်းပစ္စည်းတိုင်းထားပေါ့ငါငါတိုင်းထားလိုက်ရင်ဘာမှပြဿနာမပေါ်ပါဘူးဟောအဲ့ဒီဒိဋ္ဌိပိုက်ွက်နဲ့လို့လို့တို့မှအဲ့ဒီပိုက်ွက်မိတာဟုတ်နော်ဒီအဲ့လိုပစ္စည်းလေးတစ်ခုတစ်ခုဝယ်လာတိုင်းဝယ်လာတိုင်းအဲ့ဒါပိုက်ွက်တစ်ွက်တစ်ွက်ဖိုးတယ်လို့မှတ်ပါဘယ်လောက်များမထင်လို့ ဟုတ်ကလားဗျအများကြီးဗျဒါတော့အစ်ချဤဤသူကလေးသားတဲ့မှာပေါ့ဗျာဟုတ်တယ်တကူနောပိုက်မိထားတဲ့နှစ်ဟာဘာလမုတ်တော့ပိုက်ကူကထွက်တဲ့အခါအာဘောဤဝနေပါတဲ့ခဲ့သူတဲ့ကောနတ်ပြည်ကိုရောက်မဲ့ပုဂ္ဂိုလ်ဒီအာဘောမဖြစ်တော့ပဲဒီဘာသာပြန်ရရမယ် ကြိုက်မကြိုက်သာနိုင်မှုပြမှန်းပြန်မှာကြိုက်သွားတာတော့စီစီဒါကိုစောင်းပြောတဲ့ခင်လားပုတ်လားဗျာဒီဒါဘုရားရှင်အဲဒီတို့ရကန်းသမားလေးခေါ်သွားတဲ့တရားပါသူကနာယုံနဲ့မပြီးပါနဲ့နော်ကြားယုံနဲ့မပြီးနဲ့ကြားတဲ့နောက်ကိုအတိပါသွားပါပါသွားရင်အဲ့ဒီအတိနဲ့ပြန်ကျင့်မဟုတ်နော် သူခေါ်တာတော့မရဏတတိကမ္မထာကိုအကြောင်းပြုပြီးခေါ်တာမဟုတ်ဘူးလား။ဘာဖြစ်လို့တို့တို့ကနေဖို့သာလုပ်ပြီးပေဖို့မလုပ်သေးလို့ဟုတ်နော်။ဒါပေဖို့အပြင်ခိုင်းတာမဟုတ်ဘူးလား။လုံနိုင်ပါမလား။ဒီမှာတင်ပဲလား။ကြလေးကြတော့ဟုတ်ပါမလား။ဒီတို့ရန်ကုန်တို့ကပြောသလိုပြောခိုင်းရလေဦးမပြ။ ဟင်ဖျားလုံးရဲသူတရားကြီးတဲ့လုံမျိုးသူဖျားကပါကျွေးမှာတယ်ဟုတ်သူတရားကပါကျွေးမှာတယ်ဟုတ်လုံထိုင်မှာပါမယ်ဟုတ်စားဟင်အဲ့လိုပြောမယ်လူရှိပဲနဲ့လုံမတော့ဟင်မရှိဘူးလားဟင်အတူတူနဲ့နူနူမို့ငိမ့်လုံနေကြတာနေမှာပါဗျာဟင်အဲ့တော့သူပြောတာကနေဖို့ကြီးခေါင်းဆိုင်လုံးမနေနဲ့ပေဖို့လေ စဉ်းစားကြပါဦးဒါပြောချင်တာဗျာမှတ်မိပလားဗျာကဲနာကြပါဗျာ